18ရက်5လ2009ခုနှစ်မဟာမြိုင်တော်စခန်း၌ယေရှုရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီး ဟောကြားတော်မူသောကြားနာမှတ်သားဆောင်ကြပါစွမ်းနုမောဒနာတရားတော်ဒီဟာဒီလိုမျိုးမျိုးတော့ဒီလိုမျိုးမျိုး သာရေးသူတည်သူခေါ်မလားဘာသာရေးကိုယ်လို့ပြောဒီတော့ခံတယ်ပြောသူတည်တယ်လားကိုယ်ဟင်ဘာမှမလာဗျာဒီသူတည်သူကြီးလေသူတရားဒီလိုဟောတဲ့ပြောတဲ့ခါကျတော့သူတန်းကြားရရပြီ ကြားလိုက်ရတာကသူပြောတဲ့စကားကိုကြားတာပြောတာပေါ့။ကာကြီးပြောရင်ကာကြီးကြားမှာပဲခါလေးပြောခါဝေးကြားမှာပဲအဲ့ဒါသူတံပဲ။ဟုတ်လား။အဲကြားယုံနဲ့မတီးရဘူးတဲ့ဥပလက်ရှိကံမှတ်ထားလိုက်ပါဦးတဲ့။ဒီဒီမှာကြားယုံနဲ့ပြီးနဲ့မှတ်ထားလိုက်လို့ဆိုဥပလက်ရှိတာကဘာပြောတာလဲဆိုဒီရှိတဲ့သက္ကန်းနောက်ကတရားကိုသဘောပေါက်အောင်ငါထောင်ပါလို့ပြောတာ။ ဟေးသူဘာလက်ကြည့်တယ်မှလိုက်ပါအောင်ကွာဟင်ပြောတဲ့စကားကကာကြီးပြောရင်ပဲကာကြီးနောက်မှာသူ့အဓိပ္ပာယ်ရှိသေးတာဟုတ်ခါဝေးပြောခါဝေးနောက်မှာသူ့အဓိပ္ပာယ်ရှိတယ်အဲ့ဒီအဓိပ္ပာယ်ကိုနားလည်အောင်ဒီမှတ်ထားလိုက်ပါအောင်လေဗျဟုတ်ကဲ့ဟုတ်ကလားဗျဟင်ဥပါဓာရီတန်းနောက်ဆုံးကဟင်မှတ်ပြီးနောက်လေအဲ့ဒီတိုင်ဆောင်လိုက်ပါအောင်လေဗျ ခရိုက်ပါအောင်သွားအကောင့်ထဲခေါ်ပေါ်လာပြောတာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကျင်းတယ်တရားတော်အဲ့ဒီသုံးချက်နဲ့ရေတခါတည်းနဲ့ပြီးတယ်ခဏခဏလာပြီးပဇတ်တုံးနဲ့ထိုးနေကြမလို့ဟုတ်ဗျာဟေးတခါနဲ့ပြီးဟုတ်ဗျာဟေးသူဒါကြရည်ဒါတော့ဟိုလူသူများကြနေကြဟိုကြနေကြသူလူပါပဲ လူတိုင်းနော်အဲကာကြီးပြောကာကြီးတော့ပမာပြေပမာစကားနားလဲတာပဲဟုတ်နော်နားလဲတာမှကြည့်တယ်နော်ကာကြီးပြောတာကာကြီးဟေးဒါတော့ခါကိုဟေးတိကြတာကြီးတဲ့အကုန်လုံးဟုတ်နော်အဲ့ဒါတော့သိတာပဲဟင်သူတို့ဥပလက်ကိတဆိုတာကြတော့တာမန်ပုဂ္ဂိုလ်သိနိုင်ဘူးနော်ပြောဆိုရဲ့ဟိုအတိတ်ပဲကြီးပြောရင်တော့ဗျာသူတို့ရန်ကုန်လေးကဟွာလာငါးနှစ်သားကပူကြောင်းတက်ထားတာသူ့ကွန်ကြောင်းကစကားသိမှာမဟုတ်ဘူး သိပါမလားဒီဘူကြောင့်ကပဲရှင်ကတဲ့သူဘူတင်နန်းကငါနဲ့သားကလာဟုတ်ကလားဘယ်ချိန်မှဆေးလို့ဟင်ဘူတင်နန်းကပဲရှင်သေးလို့ဆေးကြောပါအောင်ဗျာအဲ့တော့သူတို့ကဘူကြီးဝနေတာကြတို့တို့ဖုန်ကြီးစကားနားနေမှာဟုတ်ပေါ်တာဟင်ဟင်ဟင် ဒီဘုန်းကြီးလည်းကိုဝေလေးဘုန်းကြီးစကားလည်းနားမလဲတဲ့ဟာတွေကြဟောဒီရန်ကုန်ရန်ကုန်ရန်ကုန်ကျန်လာတော့နားလဲကျင်နားလဲမှာပေါ့ဟင်ရန်ကုန်ပြောတာပြရန်ကုန်နားလဲလားခင်ဗျနားလဲလားခင်ဗျမောရှင်ပေါ်ပြသူမောရှင်ကိုတူတယ်တူတယ်နားမလဲဘူးဗျခနဲ့တို့တော်သိတယ်ခင်ဗျဟာကြီးနားလဲမယ်ကျင်လာဟင်ဟင်ကလာစကားနားထောင်ရတယ်လို့ဒီမှာသူဟင်နားထောင်လို့တော့ကောင်းတယ်သိလားခင်ဗျ ဒီမှာမဟုတ်ဘူးခင်ဗျာမိတ်ဆွေအောင်မိတ်ကြီးပေါ့ဟင်ဟင်ဟွာလာဟိုဟိုဟိုသာမီတရားနာနေမှာကြားဘူးလားသာမီတရားနာဘုန်းကြီးဆုံးကသူကဗုဒ္ဓဘာသာကိုသူတော့ဘာမှမသိတာအဲ့တော့ဘုန်းကြီးကဟိုတီလာပြီးတော့ဘုဒ္ဓံတဏ္ဏကိသာမီဓမ္မဒနာကပေါ်လာငါနာမည်ကိုထေခေါ်ငါနာမည်ကိုထေခေါ်သာမီ အဲ့နာမည်ပါလို့လာတာဟေးစာမေးတာတန်းကနာမည်ဟောတာရေတော့ကလာကလိုက်ပြောအဲ့ဒါဖခင်ကတရားဟောကောင်းတယ်ဗျငါနာမည်ပါထဲထဲဟောတာဆိုတော့နောက်နောက်ကလာကလည်းနာမည်ပါထဲဟောလို့ဟောညာသွားဟေးနာမည်ကမူတူတယ်။ဘုရားဘုရားတရားကြီးစမ်းပြီးတော့မူတူပါဖေ။ဘာတန်ကမူတူပါဖေ။ဟုတ်ကဲ့။မကောင်းနဲ့တော့ခင်ဗျာ။ဟုတ်ပါဗျာ။ဟင် ရန်ကုန်နဲ့ဒူလာတာမုံရွာကတတ်တတ်တာပါလားမုံရွာတတ်တတ်တာပါဟုတ်တယ်တတ်တတ်တာကြောင့်ဘိုးကျိုးရန်ကုန်မှာကောင်းတာမဟုတ်ဘူးဒုက္ခကိုတီလာပေးလို့ရှိရင်လေဟိုကျန်တဲ့တန်ဟိုပရိသတ်ဆိုတော့၅ပါးဆို၅ပါးပဲပြီးရ ရန်ကုန်ကြရင်တို့ကသာသာထူးထူး၆ပါးပေးဟင်ဟင်ပေးနေကြဟိုဒူရာမေရာပေးရင်ရန်ကုန်သားရန်ကုန်သူရန်ကုန်သူရန်ကုန်သားဆိုရင်ဝေရမဏိသိက္ခာပဒံသမာတိရပြီခဲသိက္ခာတော်ဟုတ်လားဟင်မာရလို့သိက္ခာတော်ဒီကတော့ရှောင်းမဟုတ်လားဟုတ်လားရှောင်းလားရှောင်းလားလာတော့ဟောရန်ကုန်ကလာပြီး၅ပါးတိလာတော့ရင်၆ပါးပေးတာဗျာဟင် ဟေးဟိုပေါက်ပလာနဲ့တော့ရံကုန်ပြင်လို့ဟေးဟေးအဲခင်ဗျားလည်းအဲ့လိုပဲဟိုမူတူကဖျားလို့မှာကြီးဟုတ်တယ်လေဟင်ဟင်တို့နားမလဲကြဘူးဥပလက်ခိတတိအောင်တို့မရောက်ဘူးမရောက်လို့ဒီတော့ကြည့်ခင်ဗျားတို့ကြားတာဟင်ဟုတ်နော်အော်ရောက်တဲ့ပုဂ္ဂိုလ်ဒီမာသာရိပုတ္တအလောင်းတို့ဒီမာကတ္တဝအလောင်းတို့ဂါထာတပုတ်ထဲတောင်တပုတ်တောင်မဟုတ်ဘူးဟိုတပိုက်ဆဲနေပြီလား ဟင်ကျအာဒဇီသွားမေးစီနော်နာမအာဒဇီနဲ့တွေ့တာမဟုတ်လားဟိုဒါလေးဗုဒ္ဓလောင်းနေလေဟင်ရှင်ဘုရားရဲ့အယူဆကဘယ်လိုရှိပါသလဲမေးတယ်ဟင်ဟင်အဲတော့ဟိုငါမဟောတာဘူးကွာဘုရားကပါဟောတာဒါရင်သင်တို့ဘုရားဘုရားကပါတော့ဟောတမနာဆိုရင်တို့ဘုရားပေးဘူးတမနာဆိုကိလေသာအေးဘူးဆိုတာလေကိလေသာမရှိဘူးဟုတ်ကလားအဲ့ဒါကိုခေါ်တယ် ဒိုင်းသင်တို့တမနာကဘာကိုအဓိကထားဟောတယ်လဲဟင်အကျိုးတရားတို့မြည်ပြီးအကြောင်းနဲ့ပြောလို့မဖြစ်ဒါကြီးပဲတို့ဖြုံလားခုလူတို့နားထောင်လိုက်ပြီဘယ်နဲ့တော့ဘာဖြစ်တော့လက်ဟုတ်ပြီဟိုသာရိပုတ္တတော့အဲ့ဒါပြောထားတဲ့ကိုဆောင်လိုက်တဲ့ကိုပြင်းနေဆိုသောတာပန်ဖြစ်ဆောင်တယ်တို့ဟာတွေကသာမီးကိုအုပ်စုက အမေနဲ့တော့ပြရမှာပေါ့ဘုဘနဲ့တော့ရဟင်ဘယ်နဲ့တော့သမာရဲ့မေးလို့မရဘူးပြဘယ်နဲ့တော့ဟင်ဟိုမှာထင်နေခုတို့ပြောတာကြားပြီထင်တယ်ဟင်အကျိုးတရားတို့မြည်ပြီးအကြောင်းနဲ့ကျင်းလို့မဖြစ်ဘူးဟုတ်ကလားဗျမှန်ပါပါဘုံမို့အကျိုးတရားတို့မြည်ပြီးအကြောင်းဖြစ်မှပေါ်တာဒါပဲအိဗေကမှန်ပါပါဟင်အခုဖြစ်နေတဲ့ဟိုဟိုကောင်းကျိုးစွာလဲနောက်ကအကြောင်းစီလို့ ဒိုးဒိုးဒိုးလာခံရတဲ့တော့ကအကြောင်းရှိလို့ဟုတ်လားအဲ့ဒါတမ်းမြင်တာဟင်တမ်းမြင်တာသူတို့သူတို့ရဲ့ဟိုဘာလာဥပလက်တာမပါမှုကအဲ့လောက်ကောင်းအဲ့လောက်ကောင်းတော့ခါရက်ချစ်ချွတ်ဂါထာတပုတ်ဟာ၄ပိုက်ရှိတာမှာနှစ်ပိုက်ထင်းနေပြီးတာပါဟုတ်နော်ဥပလက်ခိတဥပလက်ခိတဟုတ်ကလားဗျအဲဒီဥပလက်ခိတမှာဟိုဥပဒါရိတ ဆောင်နေဆိုတာကောင်းတဲ့ပေါ်လာပြင်တယ်နော်အဲ့ဒီနေရာမှာတို့ဟိုဂိုင်းကွဲသွားတယ်အပြိုးဆောင်နဲ့သဘောဆောင်အပြိုးဆောင်ဆိုပိဋကဝတ္ထုဒီမှာအနန္တတို့လူလေတရားဟောသည်များအခုနားထောင်တယ်နားထောင်ပြီးနောင်တော်ဘာကိုဆူလူတယ်မှတ်တယ်နော်ဒီမှတ်ပြီးမှသူကအဲ့ဒါကိုကြောက်တော့တို့ခုလိုသာအောင်မရှိဘူးအခုလိုကက်ဆက်မရှိဘူးဟေးသာအောင်မရှိဘူးကက်ဆက်မရှိဘူး ညီတော်အာနန္ဒာဆောင်ထားတာနော်ဟုတ်ပါဗျာဟုတ်နော်ဟုတ်ပါဗျာညီတော်အာနန္ဒာဆောင်ထားတာဆောင်ထားတာအဲ့ဒါကအပြောဆောင်ပေါ်တယ်ဟုတ်နော်အပြောဆောင်အပြောဆောင်အပြောဆောင်မှာလည်းပဲသဘောတိမှကြာရှိခံတယ်ပညာတိနဲ့ဟိုအာဘူးတိုက်တာကဒီနေ့ဟိုဘာလို့ဒီကနေ့မိတာလဲဟုတ်ဗျာဟုတ်ပါဗျာဟေးသဘောတိအောင်ကိုသူ့ကိုဟိုလိုပြီးပြီးတော့မှမှတ်ထားလိုက်တဲ့ပုံကကြတော့တစ်ချက်မေ့သည့်တိုင်အောင်ပြန်ပြီးဘာပါလိမ့်မိတယ်ချက်ချက်ပြန်ပြန် သူကဒိဗ္ဗေကိုခြင်ထားတာဘူးအညာခြင်ထားတာဘူးမှန်ပါဗျာဟုတ်နော်အညာခြင်ထားတာပါဠိတွေဘယ်လောက်ပဲဝါလို့နေနေအညာခြင်ထားလိုက်ရင်ချင်းချင်းဘာကွာချင်းကြီးတာမိတ်သွားတော်လေမှန်ပါဗျာအေးဥပ္ပါလကိတာမှာသက္ကနောက်ကတရားကိုမြေအောင်ကြည့်ပါလို့ပြောတာဟုတ်တယ်နော်မှန်ပါဗျာဟေးဟေးဒီအောင်ကြည့်ရမှာဟေးတို့ပဲလေတို့ကိုသာမီးတို့မြင်လား ခွေးတို့ကျိုးငေသေးတာဘူးဗျာအေးခုမှ၄တန်းလား၅တန်းလား၄တန်းတင်နော်အောက်ကတော့ဘယ်လိုဘယ်တန်းလဲအောက်အောက်ကဘယ်တန်းလို့လောက်ကြောမယ်ဟာငရေတိရိစ္ဆာန်လောက်လောက်တော့လေတန်းလာခုမှလေတန်းရှိဟုတ်နော်ဘယ်တန်းလုံးခပ်တန်းလာလေတန်း ပဒံကြတော့မှာတော့ဟုတ်ပါမလားဒီအမခံမလားဒါဒီကြီးအမခံရင်လက်ခံမနော်တောင်းခံမလားထောက်တန်းတယ်မလို့ပါလေဟင်ဟင်တော့ဒါဒီကြီးပြောရုပ်ကရုပ်လို့ဟင်ဟင်ဘုပါလက်ခိတာဆိုအဲ့လောက်ကြီးထောက်ရမှာနော်တော်ညီတော်အနန္ဒာတို့အဲ့လိုဆောင်ခဲ့လို့သူတို့ဂျေဇူးတို့ကိုဒီစာတွေသိရ 2500ကဘုရားအတန်ကိုတို့မကြဘူးတို့တော့ဘုရား2500ကဘုရားစကားကိုတို့သိနေတာဒါအာနန္ဒကြီးဟုတ်နော်ဟုတ်နော်တို့မရှိဘူးတာနိုင်ဘူးအဲ့တော့ဟိုအပြောဆောင်ကပြိယပက္ခဘောမှာတည်ရှိမှန်ပါဗျာဟင်ဘောဆောင်ကပฏิပတ်ပက္ခဘောမှာမှန်ပါဗျာဆောင်းတော့ခိုင်းနဲ့ခိုင်းကွဲသွားတယ်မှန်ပါဗျာဟင်အပြောဆောင်နဲ့သဘောဆောင် ဟုတ်နော်ခုနတို့သဘောဆောင်ကြတော့ခုနသာရိပုတ္တာတို့လူခါမျိုးထင်နော်မှန်ပါဗျာသာရိပုတ္တာတို့အဲ့ဒါသဘောဆောင်သမားတွေသူကဒီပေါ်လိုက်တဲ့အဲတို့အခရာရဲ့စကားပေါ်လေစကားရဲ့နောက်ကအဓိပ္ပာယ်ကိုတန်းသိတာဒီလောက်ထိနာရမှာဟိဟိဟိုကကြားတာရှိတာနော်ဟိုဘာဟဲ့ညာဟဲ့ကာကြီးခါခွေးဟဲ့ရှိရပြောတဲ့သုတ္တကကြားတာနော်ဥပလက်ခိတကနာမှာနာမှာဆိုတာ သူ့သဘောသိပြီးတော့ကိုအချိန်ခဲအစွဲကြီးနေတာပြောတာမဟုတ်ဘူးလားမှန်ပါဗျာဟင်ဟင်တို့ဘာတို့တို့လူလူချင်းဟိုဗမာဗမာချင်းဟင်းမခံရင်ပေါင်းနဲ့ဆဲရင်ဟိုအတိတ်ပဲသိမသိသိပါတယ်ဗျာအဲ့တော့နာမနာနာပါဗျာဘယ်လောက်နာတော့ ဆယ်လောက်နာကိုကရင်းရင်းသီးသီးပြောလေးဒီမှာနဲ့နဲ့နဲ့နဲ့နာလေးပဲဗျမှန်ပါဗျာဟုတ်လားကိုကရင်းရင်းသီးသီးပြောတော့ပြောလေးဒီကနဲ့နဲ့နဲ့နဲ့နာလေးဘလောက်ထိနာတော့တွေးမိတိုင်းပြီမှန်ပါဟုတ်လားမှန်ပါဗျာကိုရှင်များသူဖြတ်သွားရင်ပေါ့နာရပါချက်ချက်ပြန်ပေါ်ဟုတ်ကဲ့သူ့တန်လေးများကြားလိုက်ရတယ်ပေါ့ဟုတ်တာပဲအာဘိုးဆိုးတယ်ကြခဲ့ဟုတ်ဗျာနာရာအဲ့လောက်ဗျာ era upalakita upalakita wa nara ဟင်တူတာဆိုကြားတာကြားပြီးနာအောင်မှာဟင်နာပြီးကောင်းတဲ့ဥပဒါရိတခေါင်းရအောင်မှာပုဂ္ဂလာဟင်ကိုတို့တန်ဃာတွေတန်ဃာတွေကတို့မဟုတ်ပါဘူးဗျာတတိလုံးကတန်ဃာတော်တွေကသူတို့ဆောင်ထားတာလေးနဲ့တချို့ကလည်းအပြောဆောင်ဆောင်ပြီးတော့အပြောတိုင်းပြောမှာပေါ့ဒါလည်းသုတဗုဒ္ဓမစာလို့သုံးပါတယ်ဟုတ်ပါဗျာဟင်ဟုတ်ပါဗျာဟင်သုတဗုဒ္ဓ သူဟာဟိုဘုရားရှင်ရဲ့ဟိုတရားတော်ကိုပရိယဟိုဟာဖြဝန်းကျင်နှပ်ဖတ်အောင်ကိုသိထားဟင်နှပ်ဖတ်အောင်သိထားဒီပတ်ဆိုတာအဲ့ဒီကြည့်ရတဲ့ကြံပြီးအထုတာကိုပြောတာဟင်ပါတို့ကလည်းကိုတွေ့ကိုသွားတာပฏิပတ်ဟုတ်နော်ပရိယဆိုတာဟိုတို့ရှိသမျှအဲ့ဒီဟာကိုအဓိပ္ပာယ်နဲ့တကွာကျေကျေဝုန်းနဲ့နှပ်ဖတ်တာသိထားတာကိုပရိဆိုတာတမန်တာလို့စာလို့ဖွင့်တယ်လေဖြဝန်းကျင်ဆိုတာဟင်အကုန်လုံးကိုသိတာပြောတာအဓိပ္ပာယ်နဲ့တကွာ ပါဠိတွေဆောင်စားတာမဟုတ်ဘူးအနက်တွေဆောင်စားတာမဟုတ်ဘူးအတိတ်ဘယ်နေတကွာသိတာဟုတ်ဗျာဒီတို့မာလီဆရာတော်ဘုရားကြီးတို့ကြစ်ဟွာလူကြီးပေါ့ပါဠိတော်ကြည့်ပါပါဠိတော်မင်းဟိုသိပြီးသဘောမပေါက်ရင်အခါကတာတက်ကြည့်ပါအခါကတာသဘောမပေါက်မှမရှိလာကြည့်ပါဒီအဲ့လောက်ဒီကိုတော့နှမ်းပတ်အောင်ကြည့်ရတယ်ဒါပေါ့ပရိယတ်ခေါ်တော့တော့အဲ့တော့သူတို့ပြောတဲ့စကားလည်းတစ်လုံးမှမမပါဘူး သူပြောတဲ့စကားမှမှားရင်မအောင်မသူတို့ကဟိုစားရဟာတိုင်းရှိရကိုဟောတာကာကြီးခါမွေးကိုမလွတ်တာဟုတ်ဗျာဟုတ်ဗျာအဲအဲ့လောက်ဖြစ်တယ်အဲသူတို့စီလဲသူဘယ်နှကျင်နာပြီးပြီတော့သူဒါရီအဲ့လိုဟိုလိုပရိယဝန်ဆောင်နေခေါ်တာကဘယ်နှကျင်နာပြီးပြီတော့ဘယ်နှကျင်ကြားပြီးပြီတော့ဟင်အကျဉ်းကြီးပဲပုတ်ကလာဟင်ဟိုလိုကြောင်းသွားသူတော့ဟော မဆိုးပဲမပြောပဲတို့လိုက်လို့လားကိုအိမ်ပင့်တော့ဟောပြောပါဘူးမန္တာထိတ်ကြတော့ဟောပြောတာပဲတို့ချင်းရင်အင်္ဂဟာနေကြဖြစ်တော့မလောက်လားလားတော်ဗျာဒီလိုပါအမှန်တော့လေပါဟုတ်ကလားဗျာချင်းရင်အင်္ဂါရံဖြစ်တော့ဘယ်လိုတခါတည်းနဲ့ဘူးဘယ်လိုနေလို့ဗျာမမေ့တော့ဘူးကိုတန်ဃာတော်တွေတန်ဃာတော်တွေကြာအဲပရိယဘက်ကလည်းဟောတာနေတာမဟုတ်နာလား နာတော့နာပါတယ်ဘာဖြစ်တော့အနေရုံးမကြံရေးထားတော့ဘာဖြစ်တာလို့ဟင်ဟင်ဘာလဲဗျာဘာလဲဗျာကိုယ်ဘိမမမီတာအနေရုံးမထင်ရဘူးပြောတာနေမှာပါဗျာပုတ်ကလာဗျာဟင်နာတော့နာပါပဲတဲ့ကြည့်ပါဦးဗျာမနာလို့ဘောဗျာဟိုကဘာတော့ตาတို့ပြောသွားလို့ဗျာ ဗမာလူပြောရင်တော့နင်တို့လက်ခံထားတဲ့ပြည်ပါလေအဲ့ဒါနင်တို့ရံသူတွေနင်တို့တတ်နေတာအဲ့လိုကြီးပြောတာဟုတ်နော်သူနင်တို့ပေါင်းနေတဲ့ဟာတွေအဲ့ဒါလည်းနင်တို့ကကတ်တတ်နေတာအဲ့လိုပြောတာရှင်မှန်ပါပါဟုတ်နော်မှန်ပါပါဟင်အဲ့တော့အပြင်းမကြီးပဲနေလို့ခဏရံသူလားမိတ်ဆွေလား ပုံယုံပုံယုံတမ်းလို့ပါဒီကြမှာပြီနေဒီတော့ကျေလူသားမို့ကျမမပြောတာအိမ်ကြမှာပြီမဲဒီတော့ပြင်ပါစီဟုတ်ကဲ့ပါပါဗျာဒီဒီ ဟိုကြတော့ပြောမှာပေါ့ဆရာတော်မင်းတို့ကပြောလိုက်တာပါဘာလဲဟိုကြတော့ဘူးဟင်ဟင်နားကြရကိုတော့မှတော့မှာအဲ့ဒီတော့မင်းမသိဘူးညာနားကြရကတော့မှတော့မှာဟုတ်ကဲ့ပါဗျာဟင်ဟုတ်ကဲ့ပါဗျာအမဟင်ဟင်ဟင်အဲ့လိုပုံတန်ဃာတော်တွေကပညာရှိတဲ့ပုဂ္ဂိုလ်ဆိုပညာနဲ့ ဟိုသုံးပါသွားတာတို့ကစကားနောက်ကတရားကိုမသိတဲ့အတွက်မနာရဘုံမှမသိတာဟင်ဟိုလူလူချင်းဆဲတာတဲ့ကိုနာစရာကောင်းဟင်တန်ဃာတော်ဒီဘုရားသုံးပါသွားတာလေလူလူချင်းဆဲတာတဲ့တောင်နာစရာကောင်းဟုတ်ကြအဲ့ဒါတော့ကြီးကြနာလာဗျာနာပါနာပါဟုတ်ဝဲအကြိမ်မောင်းနေတာမှလို့ဟေး ပฏิပတ်ဝန်ဆောင်ဘက်ကလည်းပฏิပတ်ဝန်ဆောင်လျောက်ဟဲ့ဟောသူတို့ခမရလေးတွေမသိကြကြလို့အဲတို့လူလည်းသိအောင်မကျင့်ကြကြလို့ဒါလေးသိပါစီတော့သိပြီးကျင့်ကြပါစီတော့ဆောင်ကြပါစီတော့လားဟင်ဟောဒါကိုငါဟောလိုက်လို့ကြားပြီးကြားတဲ့အတိုင်းသူတို့အတိတ်ပဲပြီးလို့နားသွားပြီးနားတဲ့နောက်ကိုသူတို့ဒီတိုင်းလေးများအာထုကြပါပြီတော့ဟုတ်ကလားဒီကြားတဲ့နောက်ဟိုဥပုရဲ့ရှင်ဆောင်းရမယ်ဒိဋ္ဌာဝင်ရမယ်တရားဘယ်နှကြိမ်ထိုင်ရမယ်ဆိုရင် ကြောပါသေးပြောမှာသူတို့စာရင်လည်းရပါတယ်၊သွားရင်လည်းရပါတယ်။ဒါကဘုံလုံးချင်တယ်။ဟုတ်ဟုတ်နော်။ဟင်အဲတို့အဲ့လောက်ဒီပေးရတယ်လေ။ဟုတ်လား။ဒါနေဘိုးတပည့်တော်တို့အလုပ်တွေနဲ့ဘုရားမအားဘူးဘုရားမထိုင်နိုင်ဘူးဘုရားနဲ့အဲ့လောက်ဒီပြောမှာသူတို့ကိုသာသာထိုးထိုးပါဗျာပြောလို့ထားဘူးထိုးလို့ထားဘူးဟင်ဒီအိမ်သားတင်းလေးရပါတယ်၊သမင်းသားရင်လေးရပါတယ်နဲ့ပုံလို့ထင်တယ်။ဟုတ်ပါဗျာ။ဟင်ဟင် သာသာထိုးတော့ကိုပေးထားကြနာလားနာမနာဘူးဒီဟုတ်ရဲ့ဒုက္ခလေးတွေဤကဟွာလာနာရခေါင်းမှန်းကိုမသိတာထင်ပါမနာရလားနာရခေါင်းမှန်းမသိတာနာရခေါင်းမှန်းမသိတာဟုတ်ကလားဗျာဟုတ်ပါဘူးဟုတ်ဗျာ ဘာတော့ဗမာကိုကလားလို့ဆဲလို့မနာတာနဲ့တူပါတယ်ဟုတ်ဗျာဗမာကလားလို့ဆဲလို့မနာတာဒီမှာဗမာဗမာလို့ဒါတိတိခေါ်ဝါယူဆဲရရင်ဘယ်လိုနေလို့လဲဟုတ်ကလားဗျာငါမောင်ပေါင်းခုနပဲပြောပြီးသူတို့ပေါင်းနေတဲ့ကိလေသာတွေအဲ့ဒါနင်းတို့ရန်သူတွေနင်းတို့တတ်နေတာနာလားနော်ဘောဘူးဗျာဗမာလူဖဲ့တယ်နာဘူးဗျာဟုတ်လားဗမာလူဖဲ့တာတော့နာလားနာပါဘူးနာဘူးဗျာအဲနင်းတို့နာနေတာနင်းတို့ကတ်တတ်နေတာတွေ နာလားနာပါဘူးနာပါဘူးနာပါဘူးဟိုဟိုရတာတတိပါတတိလေးတစ်ချက်ပြရတာဟိုတဘောကတော့ကအတုပသွားဖို့တော့သိခိကတို့လူမြုပ်တာမဟုတ်ဘူးကွတကြူချင်းလေးမျိုးထဲမှာကြီးလက်တာကိုအသာတွေးတဲ့တကြူချင်းကိုသူတို့သုံးကြတယ်သိခိကဟေးအဲသူတို့ကတို့လူမဟုတ်ဘူးသူတို့ကလင်းပေးရင်သုံးပြီသုံးတော့ဒါလည်းဆိုရမှာမရှိတော့ဘူး ဒါဆုံးတာမဟုတ်ဘူးလားမှန်ပါဗျာမရသိရင်ဆုံးပြီသာသိရင်ဆုံးပြီဟိုမှာဥရုသရုပ်ပဲကြံတော့တာဟုတ်ဟုတ်နော်ဥရုတော့ဖြစ်တဲ့ဥရုသရုပ်ပဲကြံတော့တယ်အဲ့တော့သူတို့တို့ကတော့ပြည့်ရတယ်ဗျဟုတ်ဗျာအခုတော့နင်းပြီးထုံးရလားဟုတ်ပါဘူးတလားပြည့်အလုံးနဲ့တဟိပြည့်အလုံးနဲ့သုံးနှစ်ပြည့်အလုံးနဲ့ပါသေးလား ဟင်ဒီသတင်းစာတွေကများကြီးညာလိုက်ပြီးဘေတော့မှမမေ့ပါဘူးဟွာလားအဲမလို့ကို့အတွက်အဲလိုပြူပြူသမျှကို့တို့ဒီအများအများကိုလိုသူ့သူ့ဟာကြီးရဟိုသူတိုင်းဒီမှာဟိုဘယ်ဘုံရောက်နေမှမသိတာဒီဘုံကအဲ့ဒီဒီမှာလိုက်မပို့နိုင်မင်းနဲ့ဘယ်လိုလုပ်ဒီမှာလဲညမလည်းအဲ့ဒီဒီလိုက်ပို့ထိုင်လို့လားပို့နိုင်ပါဘူး။ဘာဘုံတမလည်းမပို့နိုင်မင်းနဲ့အဲ့ဒါကြီးဟိုသုံးနေကြည့်လေပုံမလား မဆုံးပါဘူးဗျာဆယ်နှစ်ပြည့်တော့ဟောမဆုံးပါဘူးဗျာသေးတာသေးတာမဆုံးဘူးလေဟင်အမှန်ပါဗျာဟင်ဟင်သက္ကာတော့ပြောတာပဲဘာလို့လို့အဖေဆုံးလို့အမေဆုံးလို့ပြောတာပဲတကယ်ကြတော့ဆုံးရလားခင်ဗျာဆုံးပါဆုံးပါဆုံးပါခင်ဗျာဟင်ကိုရုံကဟိုခက်ကတော့ဆုံးနေပေးရင်ဆုံးတာပဲဟုတ်နော်အမှန်ပါဗျာပေးရင်ဆုံးတာပဲတို့ဆုံးသေးပြီကြနော်အမှန်ပါဗျာဟင်ပေးရင်ဆုံးဘူး ဘယ်တော့မှဆုံးဘူးဟုတ်ဗျာမှန်ပါဗျာဟင်ဒါသူတို့ကဒီရောဆုံးတော့ဩဒီတိုင်းပဲကိလဒတွေစားပါသေးတော့ဆက်လက်ကပြင်မယ်စားကိလဒစားတော့ဒီလိုလက်ကတော့မှဟိုနေခွေးတို့မှသူတို့အကျိုးမရှိနိုင်ဘူးလားရှိပါဘူးဆက်လက်ကအပုတ်ခံဘာလို့ပုတ်ခံဟုတ်ဗျာဟေးဟေးဒီဟိုတို့ပါတော့ဟိုသူဆုံးသွားတဲ့ဟာကြီးတောင်အလကားမထားဘူးလေဒါနာကန်းချပြီးတော့သူခင်ဗျာဒါအစားခံပြီးသူ့မှာဒါနာဖြစ်သွားတယ်လေ ဘုရားလက်ထက်ကအဲ့ဒီဒုံကအဲ့ဒီဒုံကသူတို့လက်ထက်ကပြင်ပြီးဆုံးနေတို့လိုမဟုတ်ဘူးဟင်ဟင်အဲ့လိုကြည့်တာတို့တော့လားပြင်ပြီးတော့မဆုံးလို့အခေါင်းလေးတော့ရွေးလိုက်သေးတယ်ဘယ်ပုံစံလို့ညာပုံစံလို့ပါသေးလားဟင်ဒီယထာလေးကရောဒီမှန်လေးလည်းပါဦးမှာပေါ်လဲဟိုပန်းအိုးလေးတွေလည်းဦးမှာပါလိမ့်တယ်ရံကုန်ဘူးဆိုတယ်မှာဒီကိုသာမီးတို့ကြောပူဆိုးတယ်ဟင်အခေါင်းလေးကရော ဟင်ဖြစ်တယ်လို့လားဟုတ်ကလားဗျာဟင်ဟင်အဲပြီးတော့ဟိုဟိုပို့တဲ့နိဗ္ဗာန်ရှင်ကဟောဗျာကောင်းကောင်းတာပဲကြီးဟုတ်ကလားဗျာဟင်ဘာဖြစ်လို့တော့ဗျာဒီလိုကြီးပို့လိုက်ပါဟိုဟိုကောင်းလေးဟိုပို့သလိုဟိုခြေတော့ကျိုးနဲ့ခြေပြီးတရိုးတိုက်ဆွဲလဲပါသွားမှာပဲမလိုက်ဘူးกว่าမရှိဘူးဟိုကောင်းလေးပို့သလိုပါတော့မပို့တာတော့ဒီကောင်းလေး မဆုံးသေးဘူးဗျာဟင်မဆုံးသေးဘူးဗျာဟေးဟုတ်ကလားဟိုကြာဘူးတာဟိုသူကလည်းတော်ပြောတော်မျိုးပြောအောင်ပါအမေရိကန်ကတထေးကြီးဗီလီယာနာတို့ဘာတို့တထေးကြီးပေါ့လားနာမည်တော့မေ့နေပါပြီသူသေးရင်ဘလောက်ကြီးများဒီကားမလဲလို့ဟိုသူ့ကိုပုံပြီးတော့ဟို ဟွာလောက်တာပေးပြီးလို့တော့ဟွာလောက်တာလေကျမဗျာပညာလိုက်တာဟိုကလည်းအခုဖုန်းမိမလို့လာကြတာပေါ့အကောင့်တော့ဘယ်သူမှဖွင့်မကြည့်ရဘူးမှန်ပါဗျာအကောင့်တော့ကဖွင့်ထားရတယ်ကျမဗျာဟင်ဒါပြီးဟိုဒီဂျိုမင်းနေဟိုမနေ့ခင်ကြမှာအဲ့ဒီခေါင်းနဲ့ဝင်ဘောကပိတ်နောက်မှဖောက်ထားတယ်ဟုတ်လားနောက်မှာဟိုသူ့ကိုဟိုသေးတယ်ဆိုတော့ဟိုသူ့မိတ်ဆွေတွေပေါ်ပြလာပြီးတော့ကာရီကာရီနဲ့လာပြီးတော့ဟိုပို့ကြတာ အဲ့ဒါခေါင်းထဲကမျက်လုံးလေးတစ်လုံးနဲ့ဟွာကင်းမကောက်ထောင်ကြည့်ကြတယ်ငါပေးရင်ဘလောက်များဒီကားလိုက်မလဲလို့သေပြီးနောက်တော့မဆုံးတာတွေပြောတာဗျဟင်ဒီွာလေးအသွားသူတွေရောဆုံးလားအမေရိကန်တစ်ထည့်တိုင်းနေမှာပါတော့ပါလေဟင်ဒီပေါင်းပြောတာပါဗျအမေရိကန်တစ်ထည့်လို့နေမှာပါသူကတွေလည်းကြည့်နေမှာပဲထင်တယ်ဟင်ဟင်ဟိုဂျန်ရဲ့သူလည်းသေပြီးနောက်မဆုံးဘူး ဟိုသွားလေလူကြီးလဲပေးပြီးနောက်မဆုံးဘူးခင်ဗျာဟုတ်ကလားလားဒီဆုံးဘူးဟောသူတို့ကဆုံးတော့အဲ့လိုပြစ်လိုက်အဲ့ဒီပြစ်တာကိုအဲ့ဒီရတာသရူတာဖြစ်မဲ့ပုဂ္ဂိုလ်ပေါ့လေအဲ့ဒါကသူ့တငယ်ချင်းအတုပကိုလိုက်ပို့နေတယ်အဲ့ဒါဘွားမြင်ဟင်ဘွားမြင်တော့ကျင်းလုံးကဘာပြောပြောပြောခံအပြောမခံဘူးဟိုကြတော့ဘာပြောပြောကျင်းလုံးကလူလူချင်းတောင်ပဲအထီးခိုက်ပုတ်ခတ်မခံဘူးဟိုမှာခွေးစား ကြီးစွာအဲ့ဒီမှာသွားတော်ဝင်ကြရဒါလေးတစ်ချက်ပဲသူဟာလာဗျာသူသာတာရပါဒါပါလို့လေဒါလေးတစ်ချက်ပဲနာမမရှိဘူးနောက်ခံပါလို့ဟင်ညင်တာဟာသူတာပဲမဟုတ်ဘူးအဲ့ဒါဘုဘူးသဘောပေါက်တော့တာဥပလက်ခိတမဟုတ်ဘူးလားအဲ့ဒါဥပလက်ခိတပဲဟုတ်နော်ဒါလေးပဲနာမမဟုတ်ဘူးအဲ့ဒါဒီရသသရူတာဘဝကြတော့သူလည်းအလောင်းတော်လူပဲကွယ်ຫນွေစံတန်းတော်မူဆောင်တဲ့ အဲ့လိုနေရတာတူဒီတော့သားလေးလေစီးတာတော့ရွှေဖနက်မှာစီးတာဘဝမှာအမွှေးပေါက်နေပါသေးတဲ့မနှုတ်တယ်နှုတ်တယ်လေတိုက်ပေါ်မှာနေရတာသူ့မှာပြင်းမှာဆိုလို့အမျိုးမျိုးနဲ့ချော့ရတာတခါတော့ဟိုအဆိုးတော်ဒီနဲ့အကတော်ဒီနဲ့အတီးဒီအမှုတ်ဒီနဲ့အဲ့ဒါတာယာနီအဲအဲ့ဒီတော့ကတော့ကြည်ယုံကြည်ရဟုတ်ဟေးအေးအဲ့တော့ကိုနာဟာတွေသူမိတ်ဆွေချင်းမှာပေါ့ဗျာကိုနာလာပြီးဒီလို ဟိုအာယုံ၅ပါးနဲ့ဖြောပြေးနေတာကိုမိတ်ဆွေတို့သူထင်တာတရက်တော့သူကအစောကြီးအိပ်ကျော်သွားဟင်ဒီပါများတော့လည်းညောက်ဆိုတာပေါ့ဘယ်လောက်ဆန္ဒဖြစ်ဖြစ်တဏှာကြောင့်ဆန္ဒတဏှာကအဲနှခါက၃က၃က၄ကကြည့်ပြီးဘယ်တော့မှဆန္ဒဆန္ဒမရှိဘူးအတိပိပြစဉ်းစားဟုတ်တော့ဟင်တဏှာကဖန်တက်ကူအဲတော့ကြာတော့ညောင်းမှာပေါ့ဗျအိပ်ကျော်သွားအဲတော့တို့သခင်လေးအိပ်ကျော်ပြီဆိုပြီးတော့ ဟိုအနာနာကဟိုစောင့်ညတဘောဗျာစောင့်ရင်းနဲ့ညောင်းတော့လဲရင်းနဲ့အိပ်ပျော်သွားကြတချို့လည်းဘုံလေးပိုင်လို့ဟုတ်ဗျာတချို့လည်းဟိုစီလေးတွေကိုင်းလို့အဲတချို့လည်းဘိုးလို့ပဲလဲတချို့လည်းရှားကြီးတွေထွက်လို့ဟောက်လို့တည်တည်တွေကယိုလို့အဲ့ဒါတွေသွားမြင်သူကျုံကလေးတို့တော့အဲ့ဒါသွားမြင်အဲ့ဒီမှာလေဘိုးကတွေ့ခဲ့တဲ့အတုပဟိုးရင်ဘောဝါတွေကတွေ့ခဲ့တာလေအဲ့ဒါကဒီမှာဓက်ကနေလာပြီးပြီးပြီးတော့အဲ့ဒါအသေးကုန်ကြီးသွားမြင်တာကြောက်သွား တင်အကြီးကြီးကြောက်သွားတာအိမ်ထဲကိုမနေရတော့အောင်ကြောက်တာဟင်ဟုတ်လားဟိုဒေါသမီးအိမ်နေလာတယ်သူ့ဥမာလေဘယ်လိုမြင်လို့ဒီဟိုလိုတော့ငါ့ကိုပြောချင်တာပြောလို့ခုမလို့မတနာတရားလေးဟင်ဘယ်လိုလို့ဟင်ဇာတာနဲ့ဘယ်လိုလေးလို့ကွာပါလေသူဘလောက်ကွာတော့ဟုတ်ကလားဗျာအေးသူတို့ဟို ဘာလို့လို့ဒေါသမင်းအိမ်လေးတော့ဥသမကြီးမနိုးဘူးလားနိုးပါနိုးဘူးလားအဲ့တော့သူအိမ်နေတာတွေကမမြင်ဘူးလားမြင်ဘူးတလားဘယ်လိုလဲဆိုတော့သဘောထားလိုက်တော့နားစရာအမေကမလာဘူး။အေးလာလာလာလာ။ဘာဟုတ်ကြ။အေး ခင်ဗျားဟိုရေဝေးတစ်ခေါက်နှစ်ခေါက်လိုက်မပို့ဘူးလားမတွေ့ဘူးလားဟုတ်လားဟင်ညသားကတစ်ခါတွေ့ခင်ဗျားဘယ်နှခါတွေ့ဟင်ညသားနဲ့ခင်ဗျားနဲ့ဘာကွာနေနာချင်းတူတယ်ဘာကွာဒီကဘာလက်ခိကအဲ့ဒါချုပ်တယ်တို့ချုပ်တယ်အဲ့ဒါဟုတ်တော့ဟင်ဘာလက်ခိကစကားနောက်ကတရား အပြောနောက်ကဘောကိုမြင်အောင်ကြည့်ရတယ်။အင်းအဲ့ဒါဆိုဒီလောက်ဒီဟိုတို့တောက်ပြီးဟိုနာဒီနာနာနေဖို့မလိုပါဘူး။ဒါနဲ့ပြီးပါတယ်။ဟုတ်ကလားဗျာ။ဟေးသူဘာသာရီတာထောင်လိုက်ပြီဟောတို့တခါလေဒီတိုင်းသူပြောတဲ့အတိုင်းအာထိုးလိုက်လို့ဘယ်တော့ဘာတော့ပထမမဲ့ဟဲ့ဒုတိယမဲ့ဟဲ့တတိယမဲ့ဟဲ့အဲ့ဒါဆောင်လိုက်တာလေခေါင်းထဲပေါ်လိုက်တာဒါကသဘောဆောင်တယ်ပฏิပတ်ပကသဘောဆောင် ပရိယဘက်ကအပြောဆောင်ဟုတ်နော်ဒီတိုင်းသွားကြတာကိုပုတ်ကလာဗျာဟေးပုတ်ကလာဗျာဒီတို့ပတာသာရီကြားဘူးလားနော်ကြားဘူးနော်ဒီဇာတုတ်ဒီလည်းကြားဘူးနော်ခင်ဗျာတခုကြားဘူးတာပဲတို့တို့ကပတာသာရီအယူမလို့တုံးသူကဖះကြတော့သူ့ကိုအဆမ်းမဖြစ်တဲ့အတွက်မယူမဖြစ်တဲ့အတွက်သူများတွေကသမီးလို့ခေါ်တာပတာသာရီကိုနှမလို့ သူကမဟာတာဝိကာမလေဒူရင်အေးဝင်းကြီးနဲ့တာတဲ့ပုဂ္ဂိုလ်ပေါ့မဟာတာဝိကာမလို့နှမလို့ခေါ်ပါတယ်ဟေးယူထားမှာဘာမှကိုမသိအောင်ယူတာထင်တယ်အဟိုးသူ့အဟိုးမပါလာလဲသူမသိဘူးမပါလာလဲသူမသိဘူးသားရလဲသူမသိဘူးမသားရလဲသူမသိဘူးဟုတ်နော်ဘယ်သွားမယ်လို့လဲသူမသိဘူးဘယ်ရောက်နေတယ်လို့လဲသူမသိဘူးဘယ်ကလာတယ်လို့လဲသူမသိဘူး ယူတာမှအဲ့လောက်ယူတာဦးသာမီတို့နဲ့ဘလောက်กว่าတော့ယူတာဦးသာမီဘယ်ဟာလာတော့ဘယ်ပြန်มาတော့ဟင်ပတာနဲ့ဦးသာမီဘလောက်กว่าတော့အတူတူပဲရှင်တယ်ဟင်ပတာလည်းဘယ်ကလာလို့ဘယ်ပေါ်မှမသိဘူးဟုတ်နော်ေးအဟိုပါလို့ပါမမသိဘူးမပါလို့မပါမမသိဘူးကိုစားမိတော့သိလားဘာဘူးကြမေးလို့မရဘူးကြဟေးဟေး သီလတွေခါဖို့မဟုတ်ဘူးလားမှန်ပါဗျာဟေးဟေးဟေးဟိုတို့တို့ဟိုဘာမှပါဖို့သူမသိတာဟုတ်နော်ဟေးဟေးဟိုမပဒါနဲ့ကိုပဒါဘယ်သူကဟိုပို့ပြီးတော့ကဲရောဟင်ဟိုဘောကြည့်နေဗျာပြောပြောအောင်မခက်နေလေဟေးအဲ့လောက်ထိယူတာအဲ့ဖះနဲ့သူသူတို့ပြောကြပါစို့နော်တွေ့ပြီးဖះရှိရောက်တဲ့အချိန်မှာတခွန်းစကားနဲ့တွေ့ရင်တိတ် နှမပင်ငူခဲ့တဲ့မျက်ရည်တွေသမုဒ္ဒရာလေးစင်မကတော့ဘူးကြားလားကိုသာမတူရောအမပါကြားလို့ကြားပါလားဘာဖြစ်တော့ခဲ့သူဒီလောက်တော့မတုံလေးမတုံလေးတုံလေးဟုတ်နော်ဟင်သူကသူရောကြီးမပြောတာဘာနဲ့ပါတယ်ဟင်ကိုသာမီးတို့ဖြုံလားဖြုံပါဘူးမဖြုံမုံညာပတာသာရီကြတော့အခုငွေကင်းစားကနေပြီး အခုသူငင်းနေသေးသားတွေသေးဟုတ်နော်ဟိုဘက်ကလည်းမိဘနှစ်ယောက်နဲ့မောင်သေး6လောင်းခင်ဟိဟုတ်နော်6လောင်းပြီလား6လောင်းပြီလို့ငိုလေးရတဲ့မျက်ရည်ဘလောင်းများမထင်တော့သူတလောင်းလေးတောင်တော်တော်ဝါတာသူ့မှာ6လောင်းပြီလားအဲဒီကဟိုတို့ဟိုဟွာပေါ့လေမွေးကလေးကအော်ပြီးတော့ငိုထွက်လာတာအဲ့ဒီခါတွေကမျက်ရည်အခုသူငိုတဲ့မျက်ရည်ဟာ ဒါချင်းကိုသမုဒ္ဒရာလေးစင်မကတော့ဘူးလို့အဲ့လောက်ဒီဥပါလက်ခိတာကသွားတာနော်ဥပါလက်ခိတာကအဲ့ဒီလောက်သွားတာအပြောတော့ကသဘောတင်တယ်ဟင်စကားတော့ကတရားတင်ပြီဟုတ်နော်အဲ့တော့ဟိုတို့ဘဝဆက်ဆက်တို့လူပေါင်းဘယ်လောက်မှလဲတို့ဖြစ် ကဲဘောဘလောက်မှန်းလည်းသိဘူးနော်အပေလေးကိုဖြစ်ခဲ့တယ်ဟိုဒိဋ္ဌံငုံငူရတာလည်းရှိဦးမှာပဲနတ်ပြည်လည်းနတ်ငုံငူရတာရှိဦးမှာပဲဟုတ်နော်ငုံငူရတာရှိတယ်လို့ဒိဋ္ဌံငုံငူငူခဲ့ရပေါ့များပြီဟင်ဟိုနတ်ပြည်တော်လည်းသူလည်းကာမဟုတ်ဒါနတော်နာပွားကြတာဟုတ်ကဲ့သူလည်းငူရတာပဲဟုတ်ကလားဗျအဲ့ဒါဒီများတာအကုန်ဆုလျရလို့ရှိရင်ဘာဘာဖျားပြောတဲ့သမုဒ္ဒရာ၄သိန်းကနဲ့တောင်နေသေးလို့ အဲ့လောက်ထိကိုကျေအောင်မြင်တာမှန်ပါဗျအခုငိုရတာလေးကောင်တဘောအတွင်းနေတာဖာလို့ဝန်သားလုံးငိုရဝန်နေလုံးငိုရနေတာဖာလို့ဘယ်လောက်များလို့ခုငိုခဲ့တာဟင်ကိုသားမီးဘယ်လောက်ငိုခဲ့လဲသူကရှက်လို့ဝန်နေငိုနေမှာဟိုတော့မျိုးသမီးတွေတော့ပြန်ထုတ်ဖို့ဒီမှာငိုမှာဟင်ကြောက်သားတွေကရှက်တော့ဝန်တဲငိုငိုတာထင်တယ်မှန်ပါဗျဟင်ဝန်ထဲမျက်ရည်နဲ့ပြီးတာမိမတွေလိုပြင်မထွက်တာတောင်လုံးလုံးကြားရတာဒီလေဟုတ်တော့ဟင်ဟုတ်တာလေးပဲကလည်းတောင်လေးပြီး ဒါတဘောကပြောတာဟိုးဘုံကဆက်ဆက်ကလူပဲတော့ဆိုတော့တဘာဖရားခေါ်တဲ့သမုဒ္ဒရာ40ဆိုတာလဲတောင်နေသေးအဲ့လောက်ထိကူနာတာဟုတ်ကလားဗျဟုတ်ပါဗျာဘုန်းနေနဲ့အဲ့ဒီမှာပြင်အငိုတိတ်ပါဒုတိယတခွန်းထပ်ပြောပြန်တယ်အဲ့ဒီအငိုတိတ်မှပြောလို့ရမှာနော်အငိုတိတ်လို့စိတ်ငြိမ်ပြီးဆိုမှဒုတိယတခွန်းထပ်ပြောတယ်ဒီမှာနမသင်ပေလို့ရှိရင် ဘယ်မိဘဘယ်မောင်ဘွားဘယ်လင်းဘယ်သားကမှမကဲနိုင်ဘူးတဲ့ကိုကျမကိုနှင်ရမယ်တဲ့ကြားလားသာမေနာလားချုံလားဒီလောက်နေဟင်နာလားသာမေနာပါဘူးဗျာဟေးဟေးနာပါဘူးဗျာဟေးအဲဟိုဝိတာခမာရာအဲဒီမာရာတော့တော့ငါနဲ့ငါနဲ့လင်း ငါနဲ့ပါကိုလုံးတက်တော့ဖို့ပေါ်တာဒါလေးတခုပြောတာလေဒီဖဖခနာရာကိုလေးနဲ့နာရာသူမရီနာရာကိုလေးဒီတာကမာရောဘောနီခုံပြောတာလေနော်တို့ဟာတွေကြတော့ပြောမရဘူးပြောရသဘောထားကြီးကြပါလားအဲသဘောထားကြီးလို့မဟုတ်ဘူးမမ ဟေးဒုက္ခခုနဆိုတဲ့ဥပလက်တိတာတော်တော်ညံ့နေအဲ့တော့တို့တန်ဃာတော်ဤဟောဒီဟောနေရတယ်ငွေခေါင်းကောင်းမိုးရွာတယ်လို့ကြီးတယ်ငွေခေါင်းကောင်းမိုးရွာတော့အောက်မှာဓာတ်ခံစီလားရှိပါဘူးဓာတ်ခံမရှိလိုက်တာကျွတ်တို့ပြလိုက်တာနဲ့ပြောလို့ရှိရင်ဝေဘူးပင်လည်းလိုက်ပြီးဟောတာဝေဘူးပဲလမ်းပြီးသွားတယ်တို့ဟာတွေတုံးမဟာပြီးကော မဟုတ်ဘူးလားဟုတ်ပါဘူးအမာသီလဲဟောတာဆုံးလားအေးမာသီသာလန်လဲပြီဆိုတော့သူ့ဟာဖြုံဘူးဟုတ်လားမိုးကုတ်ကတော့ဒါတို့ဒီလာပြောတာနော်အဒီဒီဒီဒီအဲ့လိုပဲဟောသွားဟောသွားတဲ့ကိုတော်ဒီပဲလန်လဲသေးတယ်တို့တော့ဖြုံမောင်းကြီးอ่ะသဘောထားကြီးတာဗျဟေး သဘောထားကြီးကြတာမဟုတ်ဘူးလားဒီလိုဆိုရင်လည်းဒိုခေါ်လေဘူးပဲလန်လဲဒီမှာပဲရှိတာပဲပေါ်နေဘူးပဲပေါ်ပြဟင်ဒီနောက်တို့တန်ဃာတော်တွေတန်ဃာတွေတွေဘုရောတော်မဟုတ်နဲ့ရာဒီဘုရောပဲလန်လဲဒီမှာတော့မဟုတ်နဲ့တို့ကတော့တွေ့တဲ့တန်ဃာဟောဟိုရန်ကုန်လည်းပြောရင်အဲ့လိုပြောပါလားဘယ်လိုလုပ်ဟဲ့ရန်ကုန်တက္ကသိုလ်မှာဒီတော့မဟုတ်နဲ့မဟုတ်နဲ့ဘုရောပဲလန်လဲဒီပဲ တို့ကတော့ပြောမှာဗျာလက်တို့ပြောမှာခံရင်လားဗျာချက်ဘူးလားဗျာဒီလိုတော့လည်းချက်တာပါ။ဟိုမဒီလိုတော့လည်းချက်တာပါ။ဟုတ်ကဲ့။တို့တော့ပြောမှာ။ဟင်တို့တို့ရန်ကုန်ကြွပြီးဟောမဲတန်ဃာတော်ဒီများတို့သာသိကြစီ။အခုပဲဘာလို့ဦးဆန်ကြီးတို့ဘာလို့လာအောင်ပါလဲ။ဒီကိုသွားတယ်ဒါလိမ့်မယ်။အဲဦးဆန်ကြီးကဟိုရန်ကုန်မှာဦးဆန်ကြီးတို့လိုက်ဟောတာမဟုတ်ဘူးလား။ ဟိုအရှင်သန္တာတိကကိုတို့ကအတူလာမောဖန်ဟောတာအတူလာမောဖန်လို့တို့ကခေါ်ထားတာသူကအနိုင်မဲ့နေကြီးရေလုံးလို့အတူလာမောဖန်အတူလာမောဖန်ပုံရမိမိတို့မောဖန်နဲ့ပွဲအောင်လို့ဟိုကမိမိတို့မောဖန်မှုသူ့ကိုတို့ကအတူလာမောဖန်လာမသူတို့ဘာမဟုတ်လဲတော့ကြောင့်ဖိတ်ငါဒီပါရင်ဟင်လာမတဲ့ဟိုဘုံမြတ်တန်တံဒီလေးရဲ့ကံတော့ပေးမလို့လေဒီပါတော့ဟေးလာမ သူကတော့ပိတ်လို့လိုက်မယ်ကိုတော့ရံကုန်သွားဟောမလဲတန်တယ်တန်တယ်နေဟောတယ်ကိုတော့ပဲလမ်းနဲ့ပြင်တယ်ရောမာပြသူကတော့ဘယ်လိုတော့ပိတ်ရမလားပိတ်ပါပါဗျာဟောကြားကြမှာဟောမဟုတ်ကလားဗျာအဲဒါနိုင်မဘလားသူပြောတဲ့အတိုင်းဟေးဟေးသူပြောတဲ့အတိုင်းနာမဗျာနာပါဗျာဟေးဟေးဘယ်ကဘယ်တန်ခါကဟောဟောဒီဟိုတို့ပေါင်းနေတဲ့ကိလေသာမကောင်းကြောင်းလား ဒီကိလေသာလွတ်တဲ့ဟိုဟိုဟိုတို့ပါတော့ဟိုပါခေါ်မလို့ညာခုနတန်တရားမတရားဓာရီကောင်းကြောင်းဒါပဲဟောမှာဘသူဟောဟောဒါပဲဟောမှာပဲဟိုပါပေါ့ဟိုဒေသနာစေနာကျင့်တာပွားကြီးပွားမယ်ဒီဒေသနာစေနာတော့သူ့ညင်သူ့လိုက်ပြင်ပေါ်ကြမှာပဲသူသိရသိရလည်းပြင်ပါအဓိကတော့ဒါပဲဒီလိုတို့လုံးနေတဲ့အာဟုတို့တို့ဟိုတို့ကြောက်နေတဲ့ဟိုသုံးပါဒီဟာကြောင့်ဖြစ်တာဟုတ်နော်ဟိုသုံးပါဒီဟာကြောင့်ဖြစ်တာ ဒါဒါတွေပဲဟောမှာပဲတို့လည်းဒါတွေပဲဟောတာရှင်းဖျားကလည်းဒါတွေဟောတာပဲဝေဘူးလည်းဒါဟောတာပဲဟိမာသီလည်းဒါဟောသွားတာပဲမိုးကုတ်လည်းဒါဟောသွားတာပဲဟိရှင်းဘလောက်ဟောဟောဖြုံမမဖြုံလားကိုဆန်ကြီးလာရင်ပိတ်ပါဟင်ကိုရောရန်ကုန်တော့ပေါ့နေဟင်ဟင်ဟင်ဘယ်လိုပြောရမှာတော့နာရကောင်းမှန်းကိုမသိတဲ့မျိုးဗျအဲ့လိုပြောနော် ဘယ်နေလို့ဘယ်နေလို့ဒီနာလားဟင်တော့ဘူးပြတို့ကတော့အဲ့လိုပြောမှာဟောပဲတို့ရန်ကုန်ကနာကောင်းမှကိုမသိတာဗျာပြောမှတို့ကတော့ဟင်လူသားမှပြောမှာဗျာချက်ဘူးလားဗျာချက်တယ်ဗျာရန်ကုန်နေချက်လို့တယ်ဗျာကိုတို့ပြောတော့ဟင်တနေ့တော့ဥစားမကြီးအဲလူကတော့တော့နာကောင်းမှကိုမသိတာပါဗျာဘယ်နေတော့ဗျာနာကောင်းမှသိလား ဟေးသုံးခုရမောကြီးနေဟေးအဲ့တော့သူပြောတာလေးကသုတမပြီးနဲ့နော်ဘာသာအာနာတာတရားဥပလက်တအဘောကိုမြေအောင်ကြည့်ခိုင်းတာကိုဥပလက်တစကားနောက်ကတရားသူ့ဝါလာကိုဆရာတော်ဦးဝိသိတပါတဲ့ပါအဲ့ဒီဥပလက်တနဲ့ချက်တာဝတ္တုမှာဟိုဟိုအားလည်းဒီကရောတာပြုတာရှိသူကဟိုကြက်ပြီးကလေးက ဒီဥပလက်ခိတာနောက်ကနေဘာဆိုလိုလဲဆိုတာအကုန်သိသွားသိသွားပြီးရင်ဒီစာကိုဟိုဟာပေါ့လေတနေ့ကိုဟိုတို့စာမျက်နှာတရားသူကျက်ပြီးတယ်ဆိုတာတော့နောက်ကိုကြည့်ရမှာပဲကဆွဲလို့ပြည့်ဒီတော့အုပ်ပြီးရင်ပြင်ပုံးမတန်တော့ဆွဲတော့ပြလိုက်အဲ့ဒါဥပလက်ခိတာနည်းနဲ့ကျက်တာတို့လူပညာပြီးနဲ့ကျက်တာမဟုတ်ဘူးနော် ပညာပြီးလည်းသူတို့ကစစ်ထားဥပါလကိတာဆိုခွဲခြားပြီးတာပြောတာလေပါဠိရဲ့နောက်ကသခါနောက်ကတရားကိုတစ်တစ်ကွာကွာပြီးတာအဲ့ဒါကြောင့်ဆရာတော်ဦးဝိစိတာကပိဋကသုံးပုံကိုဆောင်တဲ့နေရာမှာကျက်ပြီးသားတွေမှန်သမျှနောင်ပြန်မကြည့်ရအောင်ခွဲထုတ်ပြလိုက်တာဒီနေ့ပါနေနာနေရာကျက်တဲ့နေရာလို့ခွဲထုတ်ပြလိုက်တာအဲအကုန်လုံးစာတော့ပြီးရင်ပြင်ဘုံမကြံတော့တယ်ဟေးအဲ့ဒါကိုအထောက်မှလို့ ကြံစူနိုင်တာမဟုတ်ဘူးလားအဲ့ဒါဥပလက်ခိတဟင်ဒီနေရာရောက်အောင်လုပ်ရမှာဗျာဟုတ်ဗျာကိုကဘာလို့ဘူအောင်ခွဲတွေဆိုတော့ဟိုဟွာလားဟင်ဟိုလိုဘာလို့ကလားရှိဗမာစကားပြောရသလိုဒီမှာဗျာမှန်ပါဗျာဟင်သံသာကတွေကဘူတင်တန်းတက်ထားကြတာတွေလေတို့ကဟိုခုနပြောတဲ့ ဘာသာရေးနဲ့ပတ်သက်တဲ့စကားဘာသာရေးနဲ့ပတ်သက်တဲ့စာပေဒီမှာနေရတဲ့အဲဒါတော့ဒီလိုကြည့်ကြတာဟုတ်နော်ဒီသရာတော့ရှိကြတာကြီးတယ်ပဲကွဟိတို့တော့တို့ရဲ့အတွေ့အကြုံကငန်းတဲ့သားကနေပြီးတင်နှန်းကိုကြောင်းစင်းတဲ့ချိန်ထိနော်ဟိအဲသူသူများစကားနဲ့သူများအိဗယ်ကြီးလိုက်ပြီးဥပလက်ခိတာလုပ်ခဲ့ကြတာလားဟိုဟာဥပလက်ခိတာလုပ်ကိုမလုပ်နိုင်ဘူးလားလုပ်ဖြစ်ဘူးလား အဲဒါကြောင့်တို့ဒီလိုဖြစ်နေကြတာဒီမှန်ပြီလားမှန်ပါဗျာနောက်လာရင်ဓာရီတွေ့ရင်အာဘာလို့မောင်လုံးကမောင်ရှိတယ်အဲကိုတို့ဟွာဓာရီမှတ်တာပေါ့လာရင်ပြောနာဆုံနာလားပြောမနာဆုံမနာလားပြောမနာကိုယ်မိပါဟောတခါလာရင်တို့ရာကြ နောက်တစ်ခါလာရင်ဟုတ်ပါမလားဗျာကျိုးသားမှကျနောက်တစ်ခါဟိုဟိုတို့က view မှာ view မှာ view မှာနောက်တစ်ခါလာရင် view မှာဒီတိုင်းပြောလို့ခဏပြောလားဆိုနာလားနေမှာဟင်တပည့်တော်ပြောနာပါဘုရားဆိုရင်ထပ်စိတ်မှန်တော့ခင်ဗျာဟင်ပဲနေလို့စိတ်ခံနိုင်မှာမလားဒုတိယပြောနာပါဘုရားဆိုရင်ထပ်စိတ်ဦးမှာစိတ်ခံနိုင်မှာမလားတခါကြီး စစ်ခါပါပဲဗျာဟုတ်ပါမလားဗျာအဲလောက်ဒီနာကြအဲလိုနာကြရင်တခွန်းနဲ့ပြီးပါဗျာများများမဟုတ်ပါဘူးဒီနာကြဘူးသာသာ